ဖိလိပ္ပိဩရစာခန်းကြီး2အငယ်1မှ7ထိုကြောင့်ခရစ်တော်၌တက်တာခြင်းမေတ္တာနှင့်ဆက်ဆိုင်သောချမ်းသာခြင်းဝိညာဉ်တော်နှင့်မေတ္တာဖွဲ့ခြင်းတနာဆုံမဲ့ခြင်းတည်ဟူသောအရာစုံတစ်ခုရှိလျင်တင်တို့သည်အချင်းချင်းချစ်ကြ၍စိတ်မကွဲပြားဘဲတလုံးတဝသည်ကြံစီခြင်းနှင့်တကွသဘောတညီတူတီရှိသောအားဖြင့်ငါဝမ်းမြောက်เสียအကြောင်းကိုစုံလင်စေကြလော့ယံတွေ့လိုသောစိတ် အချီးနီးကြော်စောကိတ္တိကိုတတ်မဲ့သောစိတ်ရှိ၍အဘယ်အမှုကိုမျှမပြုကြနှင့်သူတစ်ပါးသည် ကိုယ့်ထက်သာ၍ကောင်းမြတ်သည်ဟုနှိမ့်ချသောစိတ်ရှိ၍တယောက်ကိုတယောက်ထင်မှတ်ကြလော ကိုအမှုရာကိုသာ မရှုမမှတ်ဘဲသူအမှုရာကို အချင်းချင်း ရှုမှတ်ကြလောယေရှုခရစ်၌ရှိသော ထိုစိတ်တော်ကိုတင်တို့၌လည်းရှိစေကြလော ထိုသခင်သည်ဘုရားသခင်၏တရံတော်နှင့် ပြည့်စုံတော်မူသည်ဖြစ်၍ဘုရားသခင်နှင့်ပြိုင်သောအမှုကိုလူယွန်ခြင်းအမှုဟု၍မထင်မမှတ်လျက်ပင်မိမိအထရေကိုစွန့်၍အစေခံကျွ၏တရံကိုယူဆောင်လျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏ထိုသောလူ၏ဂုံအင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အသေးခံခြင်းသာမဟုတ်လက်ဝါးကတိုင်မှအသေးခံခြင်းတိုင်အောင် အစေကြုံခံ၍ကိုကိုကိုနှိမ့်ချတော်မူ၏ ထိုကြောင့်ဘုရားသခင်သည်ကိုယ်တော်ကိုအလွန်ချီးမြှောက်၍ဘွဲ့နာမတကာတို့ထက် ကြီးမြတ်သောဘွဲ့နာမကို ပေးသနားတော်မူ၏။အကြောင်းမူကား၊ကောင်းကင်သတ္တဝါ၊မြေကြီးသတ္တဝါ၊မြေကြီးအောက်၌ရှိသောသတ္တဝါတည်းဟူသောခပ်သိမ်းသောသတ္တဝါတို့သည်ယေရှု၏ဘွဲ့နာမတော်ကိုဒူးထောက်၍ယေရှုခရစ်သည်သခင်ဖြစ်တော်မူ၏ဟုနှုတ်နှင့် ဝန်ခံသဖြင့်၊ခမည်းတော်ဘုရား၏ဘုန်းအသရေတော်ကိုထင်ရှားစေကြမည်အကြောင်းတည်း အငယ်၁၂မှ၁၆တို့ဖြစ်၍ငါချစ်သူတို့တင်တို့သည်ငါမျက်မှောက်၌နားထောင်သည်သာမကမျက်ွယ်၌လည်းအစဉ်နားထောင်ကြသည်နှင့်အညီကြောက်ရွံ့တုန်လှုပ်သောစိတ်နှင့်ကိုကိုကဲတင်ခြင်းငှာကိုယ်တိုင်ကြိုးစားအားထုတ်ကြလော့အကြောင်းမူကားတင်တို့သည်အလိုရှိစေခြင်းငှာ၎င်းအကျင့်ကျင့်စေခြင်းငှာ၎င်းတင်တို့အထဲ၌စေတနာတော်အားဖြင့်ပြုပြင်တော်မူသောသူကဘုရားသခင်ပေသည် သင်တို့သည်ပြုလေသည်များတို့၌မိတမ်းခြင်းညှင်းခုန်ခြင်းမရှိဘဲပြုကြလော့တို့ပြုလျင်အပြစ်တင်ခွင့်မရှိအဘဲသူကိုမျှမပြစ်မှားဘဲနေ၍မဖြောင့်မမှန်ဖောက်ပြန်သော လူမျိုးထဲ၌အဘဲအပြစ်မျှမပါသောဘုရားသခင်သားဖြစ်ကြလိမ့်မည်အသက်ရှင်ခြင်းနှင့်ဆိုင်သောနှုတ်ကပတ်တရားတော်ကို ပြသ၍စัจ java လာ၌နေလကျင်နခကဲ့သို့ထိုလူမျိုးထဲ၌ ထွန်းလင်းကြ၏တို့ပြုလင်ငါသည်အကျိုးမရှိဘဲလျက်ပြေးသည်မဟုတ် အကျိုးမရှိဘဲလျက်ကြိုးစားအားထုတ်သည်မဟုတ်ကြောင်းကိုငါထောက်၍ခရစ်တော်၏နေ့ရက်၌ဝါကြွားဝမ်းမြောက်ခြင်းရှိလိမ့်မည်အငယ်16မှ24ထိုမြတ်မကတင်တို့၏ယုံကြည်ခြင်းကိုတင်လူပူဇော်သောရစ်ပေါ်မှာငါကိုလောင်းတော်လဲဝမ်းမြောက်ခြင်းရှိ၏ သင်တို့ရှိသည်များနှင့်အတူငါဝမ်းမြောက်ခြင်းရှိ၏ထိုနည်းတူသင်တို့သည်လည်းဝမ်းမြောက်ကြလော့ငါနှင့်အတူဝမ်းမြောက်ခြင်းရှိကြလော့သင်တို့အကြောင်းအရာများကိုငါသိ၍စိတ်သက်သာခြင်းဟာတိမောသေကိုသင်တို့ရှိရာသို့များမကြာစေလွတ်မိအကြောင်းသခင်ယေရှုခရစ်၌ငါမှီဝဲခြင်းရှိ၏အကြောင်းမူကားထိုသူသည်သင်တို့အကျိုးကို ကြည့်ရှုခြင်းသော စေတနာစိတ်ရှိတဲ့ကဲ့သို့ စိတ်တဘောတူသောသူတယောက်မျှငါတို့၌မရှိ လူခတ်သိန်းတို့သည်ယေရှုခရစ်အကျိုးကိုမရှာ ကိုအကျိုးကိုသာရှာကြ၏သို့တော်လည်းသားသည်အဖနှင့်အတူဆောင်ရွက်တဲ့ကဲ့သို့ သူသည်ငါနှင့်အတူဧဝံဂေလိတရားအမှုကို အမှန်ဆောင်ရွက်သည်ဟု သူပြသောတက်တေကိုတင်တို့သိကြ၏ထိုကြောင့်ငါ၌အဘယ်သို့ဖြစ်မည်ဟု ငါတိသောအခါသူကိုတင်တို့ရှိရာသို့ချက်ချင်းစေလွတ်မိဟုကြံစီမျှော်လင့်လျက်ငါနေ၏ထိုမြတ်မကငါကိုယ်တိုင်တင်တို့ရှိရာသို့များမကြာလာမည်ဟုသခင်ဖျားအားဖြင့်ယုံမှန်ဆွဲလန်းသောစိတ်ရှိ၏အငယ်25မှ30သို့တော်လည်းဆောင်ရွက်ခြင်းစစ်တိုက်ခြင်းမှု၌ငါ၏အပေါင်းဖော်ငါကိုပြုစုသောသူသည်ဟုသောတင်တို့တမန် ငါညီဧပဖြိုးဒိတ်ကိုတင်တို့ရှိရာသို့ယခုစေလွတ်တင်သည်ဟုငါထင်မှတ်၏အကြောင်းမူကားသူသည်နာချောင်းကိုတင်တို့ကြားသည့်သောကြောင့်သူသည်တင်တို့အပေါင်းကိုလွန်းဆွ၍စိတ်မသာလျက်နေ၏သူသည်တေလူအောင်နာသည်မှန်၏ထိုအခါဘုရားသခင်သည်သူ့ကိုတနာတော်မူ၏သူကိုယ်သာတနာတော်မူသည်မဟုတ်ငါ၌ဝမ်းနေခြင်းအဆင့်အဆင့်အထက်ထက်မရှိစေခြင်းငါငါကိုလည်းတနာတော်မူ၏ ထိုကြောင့်သင်တို့သည်သူကိုတဖန်တွေ့မြင်၍ဝမ်းမြောက်စေခြင်းငှာ၎င်းငါသည်လည်းတက်တာခြင်းငှာ၎င်းသူကိုတာ၍ကြိုးစားသည်နှင့်ငါစေလွတ်၏တို့ဖြစ်၍သခင်ဖျားကိုထောက်လျက်ဝမ်းမြောက်သောစိတ်နှင့် သူကိုလက်ခံကြလော့ထိုသို့သော သူတို့ကိုယူသည်လေးမြတ်ကြလော့အကြောင်းမူကားတင်တို့သည်ငါကိုပြုစု၍မပြည့်စုံသေးသောဝတ်ကိုသူသည် ပြည့်စုံစေခြင်းငှာကိုအသက်ကိုစွန့်စား ခရစ်တော်၏အမှုကြောင့်သေခြင်းသို့ရောက်လုနီးပြီ